င်မဟာပရိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌29ရက်8လ69ခုနှစ်နေပိုင်းတွင်ဟောကြားတော်မူသောတရားတော် vi man det jag man får med paragraf att man tror att det är bara en dag till att man har နေကြရင်ဆွေလုံးချင်မှာခံတယ်မောသွားရှုမရအဲဒီသူဝိပဿနာပင်မှာရှုမရဆိုဆွေလုံးမှုချောက်ဖြစ်တဲ့ခန္ဓာငါးပါးသူဝိပင်စုပါရနဲ့ခန္ဓာလို့တော့ဆွေလုံးမှုချောက်ဖြစ်တဲ့ခန္ဓာလို့ဆိုဘေကျိုးမှာငါးခန္ဓာဘေခါရှုမရပါတယ် ထောက်ပြီးရေးမဆွေးဘူးလားဖြစ်ခဲ့မှာမောင်စွာရှုမရပါသည်မဆွေးလန်းလို့ရတဲ့ဖြစ်ခဲ့မှာရှုမပြပါလို့ဆိုတယ်အဲဖြစ်ခဲ့မှာရှုရင်သူပါတော့ဝင်ကြီးတစ်ချက်ပေါ်လာတယ်သူ့ကိုစိုက်ရှုရင်ဒီနေရာပေါ်ဒီနေရာပြောင်းသွားတာတယ်ဟုတ်ပါဘူး အဲဒါတော့တော်ပါတယ်သူစားတဲ့နေရာပြောပါမယ်ကျက်သားလေးတစ်ခါချူတာလေးစားလိုက်ရင်ပေါ့ချူတာလေးကနေရာမှာပြောက်သွားတာလေပြီးတော့ချူတာလေးစားနေလို့မှချူတာလေးနဲ့ပြည်တာလေးရှိတာလေကျက်လည်းပါဘူးလေဒီကျက်ပါမှဆွဲလို့ရတာဟုတ်ရဲ့ကိုယ်ကျက်မှပါရဲ့လေဟင်တောင်ပေကျိုးငါငါခန္ဓာပေခါရှုမှရပါတယ်လေအဲမဆွေးလို့ရဖြစ်ခဲ့မှမှန်သွား ရှုမှတ်ရပါလေအဲဖြစ်သေးကိုမရှိတော့အဖြစ်တည်းလို့မိမှာတော့ဖြစ်သေးမရှိခန္ဓာတို့ဆွဲမှုထင်တော့သည်ဖြစ်သေးကိုမရှိရင်ကိုယ်အိမ်ခန္ဓာတို့မှာပဲဆွဲမှုထင်လာလိမ့်မယ်ဘယ်လိုထင်မှလဲလို့မိတရားရှိတဲ့အတွက်မြင်တဲ့ကောင်းတဲ့ ငါကောင်းနေညာဝေထင်တော့သည်ခြေဆင်းမရှိရင်နည်းတယ်လို့ထင်နေတတ်ဟင်ကောင်းတယ်လို့လည်းထင်နေတတ်ဟင်ငါကိုယ်တိုင်ငါကိုယ်ပိုင်နဲ့ခံပါတယ်ခံပါနေရတယ်လို့ဒီလိုလည်းထင်နေလေဒါခြေဆင်းမကျွတ်သူတယောက်ဟာခြေဆင်းမကျွတ်သူတိုင်ဒီအထင်နဲ့ပဲတို့သွားနေတယ်လို့ဆိုလို့လေဟုတ်ပါဘူးတို့တို့ယောဂီတို့ကိုယ်တိုင်ပြီးတာပါ ဟင်ယောဂီတို့ကိုယ်ရင်တွေ့တာပါဗျာဟင်ဖြစ်ချင်းချို့တော့ပါတော့ဘယ်အကျိုးရမလဲလို့ထပ်ပြီးမေးတရားရှိလို့ဖြစ်သေးကိုရှုခန္ဓာစုဆွေးမှုကင်းတော်သည်ဘယ်လိုကင်းမှလဲလို့ထပ်မေးတရားရှိလို့မမြဲရှင်ရဲ့တဘောပေဉာဏ်တည်ရှင်းတော်သည်ဟုတ်ကဲ့ မမြင်ဘူးရွှေမတက်ပြောက်ဘူးဟင်ဟင်မကောင်းဘူးဟင်ဟင်ချက်ချင်းဖြည့်ရင်းနဲ့ကိုပြည့်ပြည့်ပြည့်ပြည့်ကြာသွားတာဒီဟုတ်တာဟင်တကယ်ရှိလားကြည့်ဆိုင်ကယ်လုံးတရားရှိဘူးရှိဘူးရှိဘူးခင်ဗျားတို့ဟင်ဟင်ဟင်ဘူရူပါရုံဟိုပါဒာနီဘဲတော့ဝါမိကြတာဒီမှာ ဘာသာနီလည်းပဲနေတော့ဘူးဘောပေါ်ရှိဖို့တာတယ်နဲ့ထဲထဲမှာဘာသာနီရလားသူကတော့ဘောရမလေးဆိုတာတယ်ဘာသာကလေးလေးတွေတော့ဆိုင်နေမခံလေးနင်းရအောင်လို့ဟိုဒီဝါရီမှာထင်တာလေးဘာသာနီရလို့ဟုတ်တယ်ဟင်ဒီလိုဝဒပမှာရှိနေတဲ့ဤရဆိုတာလေဘာသာနီပဲလို့ပဲအလုံးထိုးထားတာလေဟုတ်ပါဘူး တကယ်လို့အီယူမှန်ရောထွက်လာပဲအီယူထွက်လာမှာပေါ့အတွင်းမှာအီယူတွေလောက်တာပေါ့ဟင်ကြည့်ချူတာဟုတ်ပဲနေတော့ဟုတ်ကဲ့ဟင်ဟင်အဝင်တော့ရတာဟုတ်ပဲနေတော့အီချူတာပြောတာပြန်ထွက်လာလို့ပြန်ကြည့်တော့ဟင်ဘယ်လိုလဲအကြောင်းထူတာလားထင်တယ်ဒီအဲ့ဒါမမြင်ဘူးမကောင်းဘူးတပေါ်ပဲ ဒီရလည်းတကယ်ကြည့်တပေါ်ပဲခြူရလည်းတကယ်ကြည့်တပေါ်ပဲအဲ့ဒါကိုမြင်အောင်ကြည့်ပါလို့ဒါဖြစ်ခဲ့ချုပ်တူလည်းအဲ့လိုမြင်နိုင်တယ်လို့ဆိုရဗျာဒါဝိပဿနာရှုတာပါကြောင့်ရှုရတယ်လေဆိုဒါအကြောင်းကိုကြည့်ကြည့်လို့ဖြစ်ရလိမ့်မယ်ဟုတ်ကဲ့အဲတော့ဘာကြောင့်ရှုရဆိုဒါအကြောင်းရှုတာဘယ်မှာရှုတယ်လဲပြောဓမ္မယုံထဲမှာမပြောနဲ့ရွာလေးကြမှာကြည့်ရမှာ ကျွာထဲမှာကြည်တတ်ဖို့တရားတင်ပေးလိုက်တာတင်တယ်ဟင်ဓမ္မယုံထဲမှာကိုဖူးတင်တယ်ဟင်ဟင်သူမင်းလုံးလုံးများတော့ဘိုးကြီးဟွာလာကြရတာရှိတယ်တင်တယ်သူကဟောကြရတာရှိတော့နေမှာပါဗျာဟင်ဟင်မထင်ပါလားနိဖျားနိမိုးချိုးပြေးတတိခိုင်းမှတင်တော့ကို ခုမှခုမှမရှိရဘူးလေတခုတခုရှိရတာဒီကွာတခုမှမရှိရဘူးအခုဒင်းနေရမှာဟိုရဟိုနည်းနည်းချောင်းရများကြံတော့တယ်ဟိုရဟိုမှအေးဟင်ဥက္ကလာရဲ့အဲဒီနေရာမှာဝိပဿနာဆိုတာဉာဏ်ပညာပေမှရှုမှတ်ရပါတယ် ယ်မှာရှုမရပါတလေလို့မေးရင်ပြန်လို့ဆွေလန်းဖိုင်ညာငါခန္ဓာမှန်စွာရှုမရပါသည်လို့သူပြောတာတယ်။အဲတော့ဆွေလန်းမှုကြောင့်ဖြစ်တဲ့ခန္ဓာငါးပါးလို့သူတို့ဆိုလိုတာတယ်။အဲတော့ဘယ်ကဖြစ်တဲ့ဆွေလန်းမှုကြောင့်ဒုလို့မေးရင်အတိတ်ဆွဲတဲ့ပါတယ်ကုဆွဲတဲ့ပါတယ်ခင်ဗျားတို့ဟုတ်တယ်အတိတ်ကဟောဒီလူဘဝကိုတာယာတောင်းတာပြီးပြုတဲ့ဒါနမှုကုသိုလ်သီလမှုကုသိုလ်က ဒီလူဘဝတွေကိုသိချလိုက်တာမဟုတ်လားပြီးတော့တိတ်တော်ကလူဘဝကိုမျောရင်းလူဘဝမှာပေါ်တဲ့ခန္ဓာ၅ပါးကိုဆွဲထားတာပဲမဟုတ်လားဒါအတိတ်ကနှံလို့လိုက်တဲ့ဟိုဆွဲလာမှုကြောင့်ဖြစ်တဲ့ခန္ဓာ၅ပါးအဲဒါကတော့ခရီးလည်းမလို့ဘူးရဟန်းလည်းမလို့ဟုတ်လေဒီအတိတ်ကပါလာတဲ့ဟိုဆွဲလာမှုကြောင့်ဖြစ်တဲ့ခန္ဓာ၅ပါးလေဒီဒီအလောင်းတော်လည်း လောင်းရဲ့ဒီကိုခန္ဓာအိဋ္ဌသူပြုခဲ့တဲ့ပါရမီသူ့ဒိုင်မဲ့ဒီမှာလာပြီးတော့ကြားကြတာမဟုတ်လားအဲဟိုတို့ပြီးချင်းမှာဘုရားပြတဲ့တို့ရောင်းနာရောင်းနာတွေပေါ့ဒီတော့ဒီလိုမျိုးမဟုတ်လားအတိတ်ကသူတို့ပြုခဲ့တုန်းကဒီဒါနမှုဒီလာမှုဟာလူ့ဘဝနတ်ဘဝကောင်းကျိုးကိုရပေနေတယ်ဆိုတော့တကယ်ယုံလို့ကံယုံလို့ပြုကြတာပဲမဟုတ်လားဟုတ်ပါဘူးဟုတ်ဗျအဲ့တော့အတိတ်မှာနဲ့ခန္ဓာ၅ပါးကြောင့်ရတာ ကတိကြောင့်လာတဲ့ဥပါဒနဲ့ခန္ဓာ၅ပါးတို့ပဲလို့ပြောပြစ္ဆုတ်ပါညောဖြစ်တဲ့ခန္ဓာ၅ပါးကိုတို့ပြရမှာကတိကအဲ့ဒီဆိုကြောင့်ရလာလို့ရှင်ဒီကြတော့ဟောဒီငါကိုငါဟာငါဥစ္စာအတ္တတိတိတို့ပြည့်ရှိတယ်ဟင်ငါကိုငါဟာငါဥစ္စာအတ္တတိတိတို့ပြည့်ရှိတယ်ဟုတ်ကဲ့အဲ့ဒီမှာယုတ်ခန္ဓာတစ်ခုနာမ်ခန္ဓာ၄ခုနဲ့ တူပေါင်းဆိုပြီးတော့ငါကူငါဟာငါခန္ဓာကိုပြောနေကြတာမဟုတ်လားဟင်ယုတ်ခန္ဓာကတခုနာခန္ဓာကလေးခုဟုတ်ကဲ့အဲဒီယုတ်ခန္ဓာတခုနဲ့နာခန္ဓာလေးခုဟာတူဒီပဲနဲ့ကြွေးငါတို့ဆဲပေါ်လိဟုတ်ဒီအော်လာနဲ့ကြွေးရတာဒီပေါ်လားဟင်ဒီလိုဒီမှာဒီကြောင်းပေါ်မှာ ကျော်ရတာတယ်နော်ဟင်ကိုယ်ကမှတော့မရဘူးအဲ့ဒီဒီကြောင့်လည်းမလေးကြောတယ်ရှင်ပေါ်မှာခင်းတဲ့လေးရောက်ပါတယ်နော်ရှင်ကလည်းခင်းတဲ့လေးရောက်ပဲဆံမျိုးပင်ကိုမှပင်ကိုမှရှားပါလိမ့်မဟုတ်ဟုတ်ကဲ့အဲ့ဒါကြီးကရည်ကြီးကြောင်းတိုင်းစော်သွားကြတာတင်လေဟင်အခါဟိုလေကြီးအောက်ကျသွားတယ်ဟဲ့လို့ ရှင်ကြီးတွေစုံမလားအပေါ်ကလင်တော်ဓမ္မတွေလုံးလို့လားဟင်အဲ့ဒီဘူးမလို့တို့ခမအဲ့ဒီဒီလေးကြီးအောက်ပုံကလည်းရှင်တော်ဓမ္မတွေလည်းချက်မဘူးလားခမဟင်အာလေကြီးဟိုချက်ဆံသွားရင်ဆိုတော့အာဟိုဘက်ကဖြတ်တက်သွားပြီဆိုရင်ရောအာဒီဘက်ကကနေပဲဆိုရင်ရော ဒီဒီကြီးကပြောရတာတော့ဒီကြီးတော်ကလေးအောင်ပါလေးတယ်ဒီကြီးတော့ပဲနင်းညမပေါ့လည်းမဆုံးနိုင်ဘူးဆုံးမောင်းဆုံးနေလိမ့်မယ်လေအချက်တော့မဆန်နိုင်ဘူးဘုရားကောင်းတော့မဆန်ဘူးဒီကောင်းမဆန်ဘူးဟုတ်ကဲ့ဟိုလူကြီးကတော့မယ်ဘူးဗျာဒီဟိုလူလူလေးရောက်တဲ့ထိုင်လို့လားတက်ကြည့်ဖြစ်နေတာဟုတ်ဟုတ်ကဲ့ဒီမှာလည်း a na na anaa hụara he dịya welad he အဲ့တော့ဝိတေလို့ဟိုဝိမုန်းတိကြီးကမပြောလိုက်ဘူးလားပြောပြီးရင်အဲ့ပြန်ပြီးတော့ဝိတေလို့ပြီးတဲ့နောက်ကလေးမှာလိုက်ပြီးတော့ခံစားကြည့်နေတာတွေတော့မပါဘူးလားမှတ်သားကြည့်နေတာတွေတော့ပါဘူးလားအဲ့တော့တို့ပါတော့ဟိုအဝင်နဲ့အမှန်နဲ့ဟိုကြံမတော်အောင်သူတို့ဒီလိုနဲ့နာပြီးကြလို့တိုက်ခိုင်းမှုဟာအဆရာဆုံးကြံမတော်အောင်ကြောင်းနေတိုင်းနေတဲ့ အတိဝမပါဘူးလားဒါပြီးတော့နောက်ကပြန်ပြီးဆုံးဖြတ်ချက်ချရတဲ့အင်းတကူဟင်ဟင်အဲဒီဝိညာဉ်ကြီးကဟိုသူ့ဘာလို့ခံစားပြီးမှပါပြီးကြောင်နာပါပြီးအဲအဲ့ဒီမှာလည်းဝိညာဉ်ကပါနေတာပဲနောက်ဆုံးဆုံးဖြတ်ပြီးအဲ့ဒါလည်းဝိညာဉ်မဲ့ထင်တယ်ဟင်ရှင်းလာနေပြီးတော့ဝင်ဝင်မှန်ပြီး အဲ့ဒါလည်းဝိညာဉ်ပဲဟင်ဝိညာဉ်ဒီအဲ့ဒီတို့ဟာပါရုံးပဲစာတော်ဆိုလို့ရှိရင်ဟင်ရှိရှိတူကနာခန္ဓာ၄ပါးရဲ့ဥဆောင်ပါဝိညာဉ်ကလေဟင်ရှိရှိတူကနာခန္ဓာကိုဝိညာဉ်ကဥဆောင်နေတယ်ဟင်ယုခန္ဓာကိုဝိညာဉ်တို့ပါလို့နာလေးပါးကဥဆောင်တယ်အဲ့ဒီနာခန္ဓာ၄ပါးကိုဝိညာဉ်ကတော့ကြောင်းဥဆောင်တာတင်တယ် ဒါမနောပုဂ္ဂိုလ်ကမာဓမ္မာဒါပြောတာတည်းဓမ္မနာမခန္ဓာလေးပါးတို့ကိုအေးနာမခန္ဓာတရားလေးပါးတို့ဒီတုံးကိုဘောခါသာတိမာတာတိကြောင့်သာဆိုင်တိသုံးပြားတိလားအေးအဲ့နာမခန္ဓာတရားလေးပါးတို့ဒီမနောပုဂ္ဂိုလ်ကမာဓမ္မာသိမှုဆိုတဲ့ဝိညာဉ်နဲ့ခန္ဓာကပြဋ္ဌာန်းထားတယ်သူချေလေးနေတယ်သူပိုင်ဆိုင်နေတယ်လို့ဆိုလို့တဲ့ဟုတ်ကလား အဲ့လိုလို့ဖြည့်ပါလေဒါဒုက္ခနာတယ်နော်ဖြည့်ဒုက္ခနာဟုတ်ကဲ့အဲ့မှာဖြည့်တော့ဖြည့်မှတိဝိညာဉ်လေးပေါ်လာတယ်အဲ့ဝိညာဉ်လေးတော့သူသူ့တိုင်နဲ့ဖြည့်လေးကိုငါဟာလေးကိုလာပြီးသူ့တနာပြုပေးတာဆိုတော့ခံစားခိုင်းနေတယ်အဲ့ခံစားမှုတွေအဲ့ခံစားရတဲ့မင်းကစပြီးမှသာပြီးတော့ပညာဆိုင်နေတယ်ဒါပြီးအဲ့ဒီအဖြစ်လေး ဟိုလေးလေးနာလေးနဲ့ကြာတော့မင်းအဲ့ဒါလေးတစ်ခုပေါ့တောင်းရဆိုင်ပြီးပြတ်ကြည့်နေပါလို့ဒီလိုထိုင်နေတယ်နော်အဲ့ဒါသင်္ခါရပြောတာတင်တယ်ဟင်အဲ့ဒါဒီမှာသူကတစ်ခါပြောင်းပြီးထုတ်ချက်ကြတာဒီတစ်ခါအေးလို့အေးလို့ဟင်ဒါကအထွေထီးတာရှင်ပြီအဲ့တော့ဒါဝိညာဉ်ကပြောင်းပြီးပြည်တာတင်တယ်ထွက်မှန်းပြည်တာနော်ဟင်ဟင်ဝိညာဉ်ကြီးမဟုတ်ဘူးလား ထို့ကိုလေဟောဦးဦးတိဖြစ်ရမှာပေါ့ဟုတ်ဟုတ်ဟုတ်ဘယ်လိုဟုတ်ပါမလဲခဲဒီဝါလာဘူးအဲ့ဒီဒီဒီထုံမန်းဒီမဟုတ်လားပေါ့မန်းဒီမဟုတ်လားအမထုံမန်းဒီလေအေးဟုတ်ကလားတိုင်းမန်းဒီရဲ့ထုံမန်းဒီတော့ဘယ်လိုဟုတ်ပါလဲသူ့ကိုနေတာဘယ်ဟင် ဒီလိုဒီရုပ်ထုထောက်ပြတော့နာတိနေရတယ်ပါဟုတ်မဟုတ်ဟင်ရုပ်ထောက်ပြမှုအတိုင်းနာတိနေလို့ဆိုတာဟုတ်မဟုတ်ကျေကျေကြီးကိုလေးပဲလေတုံးလေးအောင်ဖြေလိုက်လေကျေကျေပြာကိုဖြေလေပုဂ္ဂလာဒီကိုယ်တရားကိုဆုံးဖြတ်အပ်တော့ဒီတူကြတာဆုံးဖြတ်တယ်အဲ့တော့ဘုရားမှတည်တော့အရှိတာမရှိအဲနာဩဃာကောမျိုးလူခံစားပေးသားခြင်းနဲ့ ဒီအလေးအပြီးအောင်မှာပဲဒီကိုဖြည်ကြီးကဖြတ်ပေးနေရတာထင်တယ်ဖြည်ကြီးကြီးလေဖြည်ကြီးကလည်းထွက်လာကြောက်ကြီးလေဟင်ဟုတ်ကဲ့အဲ့ဒါဒီကုနာအတိအမကိုငါပါငါပါကြီးခံပါရှိပြီးကြတော့မှာတော့ခံပါဘူးရနာခံပါရှိပြရတယ်ဒီခံပါပြရတယ်ကိုပြန်လိုက်တော့မှတ်သားပြီးပါရင်ဒုတိယလိုက်တော့မှတ်သားပြရတယ်ဒီနေ့အဲ့အဲ့ဒါကိုတခါလေးအဲ့ဒီကောင်ကြီးကြည့်နေတာကိုလူလူနာရုံးလို့အဲ့ဒီကြည့်နေလို့ ဟိုမပင်းလူကြီးတို့ခင်းတို့ကျောင်းတွေကကြည့်နေတာကွာလို့ခေါ်ရတာတင်လာတာကျောင်းရောက်ပိုက်ပြရတယ်တင်နေဟိုပါဆုံးသွားတော့ထွက်တာကြတော့နိုးလေသူကကြကြတာတင်နေဟင်အဲ့တော့ဝေဒနာခံစားသိတင်နေတင်ညာမှသာသိတင်နေဟောတော့တင်္ခါရကျောင်းညာဆိုင်သိတင်နေဒီလိုဝိညာဉ်ဆုံးဖြတ်ချက်သိတယ်လို့တင်နေ ဒီလေးခုဟာခုနကတိဆိုတဲ့အဲ့ဒီအတိကဥဆောင်တာလားမနောတုပေကမှာဓမ္မဆိုတာဒါထင်တယ်ဓမ္မနာမခန္ဓာတရား၄ပါးတို့ဒီမနောတုပေကမှာတိဆိုတဲ့ဝိညာဉ်လက်ခန္ဓာလေးကဥဆောင်နေပါလေသာဆိုတာလေဟုတ်ကလားဟင်ဟုတ်ကလားအဲ့တော့ဒီဟိုယောဟနာဘုရားကြီးဆိုတဲ့ အာဒီဝအဝင်ပြီးအထွက်အထွက်ပြီးဝင်ဝင်ပြီးထွက်ထွက်ပြီးဝင်ပုတ်ကလားပေလာများစားခြင်းလေဟင်ဟင်ကျောင်းရပိုင်မူကတိုက်ပြီးနေတာဟင်ကျောင်းရပိုင်မူတိုက်ပြီးတဲ့ဟိုကတေးမှုခံစားမှုကျောင်းရပိုင်မူဟိုလာဆုံးပြမှုလာနေရတာပဲအဲ့ဒါနဲ့ခေါ်ချုပ်ခေါ်ပြန်ခဲ့ဒီအဲ့ဒါကြီးဟာတို့လိုထိဆိုတာလေခုနထိလှုပ်ရှားဆိုတဲ့ရေပြီးကြောင်းပေါ်မှာသွားနေတာ ဖြစ်ဖြစ်ပြတဲ့တူထိငိမ့်ငိမ့်နာဘူးဒီထိငိမ့်ငိမ့်နာဘူးရဘုရားတနာရီတို့တနာရီထိုင်လို့ရတာကြီးရဟင်မလုံးမကျော်ရအခုထိငိမ့်ငိမ့်လို့ဘူးလားမင်းရတာဘူးဒီဘာတော်လဲဒီလိုရှိရပါဘူးဟဲ့တူတူ ပုံမှန်ဟုတ်လို့လားခင်ဗျခင်ဗျခင်ဗျဟိုဒူဒူရကျေရကြီးဟိုကိုဟုတ်လို့လားခင်ဗျဟိုဟင်ထုံတုံတုံလားဟင်ဟင်ဒါတို့ဒီတော့မထုံလာသေးပါဘူးဗျာတို့ဒီတော့မထောင်ဘူးဟဲ့ဟင်ဟင်ဟောတော့တော့တော့နေတော့ဟင် ဟင်ပါရုပ်ကိုကိုယ်တို့တို့ရအောင်မဟုတ်ပဲနဲ့ဟင်အဲ့တော့လုံချမှုဆိုတဲ့ဖြစ်ပြပေါ်မှာပဲဒီကျုပ်ဖြစ်ပြီးရှင်ကလည်းသွားနေရတာအဲ့ဒီပေါ်မှာပဲလိုက်ပြောပြီးပြီးမှုဆိုတဲ့နာခန္ဓာလေးပါးလည်းလိုက်ပြောဟိုပြီးလိုက်နေတာဒီနေကွယ်အဲ့တော့ဒီပေါ်မှာဟင်ရှင်ကပြင်းသွားနေတယ်ဟုတ်ကလားဒီပေါ်မှာခရီးတယ်လေးရောက်ရှိတယ်ဟုတ်ကလားအဲ့ရှိရတဲ့မှာ ရှင်းခံရင်ခင်းတယ်လေရောဘယ်လိုလုပ်မိပါလဲဟင်ရေကြီးတာလေးစီးပါနိုင်ဖို့ခင်းခံတဲ့နေဖို့ပဲလိုပါဟင်တကူရီလာတမျှရီလာကျင်းတဲ့ရီလာပေါ့ဒီအခုပါလေတော့တကူရီပဲခင်းတာအခုဒီပါလေတော့ဟင်ဘူးအခုဒီပါလေတော့

ခုနခံစားပြီးမာတာပြီးကြောင်ညာဆိုင်ပြီးသုံးပြာပြီးသူ့လုံးနဲ့သူ့လုံးသွားတာတည်းဟင်ဖြီးတာကပြီးလို့ရသလားပြီးတာကဖြီးလို့ရသလားဒီကြောင်ဘူးရဘူးကျွန်တော်ကိုသိစီအောင်လုပ်တယ်ကိုသိစီအောင်တယောက်တည်းနဲ့ပြီးတာဟင်ဒီမန္ဒီမောင်ကသူ့ညာလို့တူတယ်ဟုတ်ကဲ့ဟင်ဒီမန္ဒီမောင်ကမိမိကဝင်မလား ဟိုလူရှင်တော်ဟိုတာချင်းကြီးတို့ဘယ်လိုဟာဟိုလူမန်းဒီမောင်ရကနေသလားဟင်တော်နေဘူးဒီတို့ဟိုလူမန်းဒီမောင်ကလည်းမင်းသားကမင်းသားနေရာနေတာတုံးနော်ဒီတို့ဟိုမင်းလူကြီးရာဟောမင်းလူကြီးနေရာနေတာတယ်နော်ဒီလူရှင်တော်ဟောမင်းလူရှင်မနေရာနေတာအဲသူတို့အကုန်လုံးသူ့နေရာနဲ့သူအာဝင်ငညာလောက်သွားမှာသာတို့တုတ်ပြီးလားဒါဟိုချင်းဘုဘဘူးဟိုဒီကတော့ဘုံလုံးလောက်သွားတာဒီတယောက်တည်းဟင် မိမကံကြီးတော့မိမကံကြီးနဲ့မင်းကြီးကံကြီးတော့မင်းကြီးကံကြီးနဲ့တော့တို့တို့ဘာလို့မင်းသားကြီးနေရကျတော့မင်းသားကြီးကံကြီးနဲ့ဟုတ်ကလားဒီလိုလူချမ်းနေရကျတော့လူချမ်းကံကြီးနဲ့အဲအဲ့လိုပဲသိကြတို့ဒီကောင်မဟုတ်ဘူးတို့တခုတို့တခုတို့ကြောင်နေဘူးအဲ့ဒါသာလားတခုလုံးပါလာတယ်လေဟင်အချင်းချင်းမိမိချင်းလေဒီကောင်ကိုထောက်ပြသူကထောက်ပြနာတယ်လေတိတူကတိတာတယ်လေတိတူရဲ့မန်တောင်းတစ်ခါ ခံစားသူကခံစားပေးရတယ်လို့ထင်တယ်မှန်သားသူကဟောတောင်းရတဲ့သူကဟောသုံးထားသူကဟောအေးအဲ့ဒီတိုင်းအဲ့ဒီထောက်ပြန်သူနဲ့တိတ်သူကတရားလိုတရားခံလို့ဆိုကြပါစို့ဟင်ဒီဘုခံစားသူကဟိုထောင်လိုက်ရတဲ့သူလေဟင်သူတို့ပဲလို့ဖောက်ပြန်နေကြတယ်ပဲလို့တိတ်နေကြတယ်ဆိုကြပါစို့ ဟုတ်ကလားဒီမှုတမှုကိုသူကစုံစမ်းပြီးခင်းရတာဟင်စုံစမ်းပြီးသူစုံစမ်းပြီးရတာကိုယူကြရတဲ့ခါကျတော့ယူနာတို့ဘာလို့အရာကြီးကသူ့ဟာတွေကိုမှတ်တမ်းတင်ထားရတာတင်တယ်ဟင်သူမှတ်တမ်းတင်ထားရတယ်မှတ်တမ်းတင်ပြီးသူရတဲ့မှတ်တမ်းတွေကိုမှတ်ချက်မှတ်တာတွေကိုအထက်ပေါ်ကိုတို့မျိုးစီကိုတွားပြီးတော့တရားကိုသိရင်ဟာတာတင်ဒုက္ခရတာတင်တယ်အဲအဲ့ဒါဓမ္မထက်

သင်္ခါရကတုံးရပါရတာဒီနေ့ဟင်ဒီအောက်ကလေးတုံးရပါပြီးရတော့ထက်ကလေးကတန်းနှမ်းတော့တုံးရပါပြီးရဘူးဒီနဲ့လုံးတူတယ်ဒီလိုပရိနေရာလည်းလုံးတူတယ်ပုဂ္ဂလာရေးအဲ့ဒီအမြင်ထဲကထုတ်ကြတာကခုနကဘိုးထင်တယ်ဟိုရင်းနဲ့လည်းတူတယ်ဒီရင်းဝင်နေတယ်တူတယ်ထင်တယ်အဲ့ဒါမျိုးဒီနေ့ကဖန်ပြေးလို့ဖန်လာတာတယ်ချုပ်သေးလို့ချုပ်လာတာတယ်အဲ့ဒီနေရာမှာဒီအမှုတစ်ခုကိုကင်တဲ့နေရာမှာ ယောက်သေးခိုင်မလားသူရရတဲ့သူတင်တယ်ထောင်နှင်းကဖမ်းမလားဟင်ကိုမတန်တင်းကဟောထောင်နှင်းမလားဟုတ်ကလားအိမ်ထောင်နှင်းကထောက်လမ်းတယ်မတန်တင်းကအိမ်ထောင်နှင်းကိုရသနာကိုတလင်းတွေကိုချက်လက်တွေကိုသူတော့တယ်အဲ့ဒါကသံမှုလို့ဆိုရမှာပေါ့လေခုနကပညာကလေဒီဝေဒနာကခုနထောင်နှင်းနဲ့ဒီမှာပေါ့လေဒီဒုက္ခက တူတူဝါရတူမှာပေါ်လေသခါမုံနဲ့တူမှာပေါ်လေဟုတ်ကလားဟင်အင်းတော်လုံးကိုဝါလုံးရရတာတွေကိုသူတို့ကနေပြီးတော့ထက်ကိုသွားပြီးတင်ဖို့လို့လားဒီလိုဒေသာတို့လည်းယူမတင်ဘူးတင်ဟာလားလုံးကြောင်းတာပဲလို့ဟုတ်ကလားဟင်ဒီဟာတွေမြင့်ချင်မပြဟိုဒီလိုလေးကိုတို့ဟိုထက်ကမင်းမချခင်ဟိုဟိုဒီတရားခံမျိုးကိုပြောက်မတော်အောင်ပါပဲဒေတာဝင်တယ်ဟင်ဟင် သက်ခံမှုကိုရင်သွားပြီးတော့နေချင်မပြသွားလှည့်သလားအဲ့လိုပါဘူးထောင်းကြီးရောသွားဦးမှာအဲ့လိုရေးတောင်ကတော့အောက်လို့သူကဘူးကျုံနာပြန်ပြရမှာပဲအဲကိုလည်းဒီလိုသင်္ခါရပုံကိုလည်းသူပဲတောင်ယူရနေတယ်အလို့ရှုဆုံးတော့ရေးရဲတယ်အပရင်လို့ရှုဆုံးโอเคအဲ့လိုဝင်းကြီးတို့ဒီလိုဝင်ကြီးတို့နဲ့တူးရခုနကဖုန်းချက်ချက်ကနေတော့ဖန်လိုက်မင်းချမှတင်တယ်တုံးလို့လူလိုက်မင်းချလိုက်မှတင်တယ်

မိဖို့တော်လို့ရှင်လိုက်တော့ငါတို့ချာလိုက်ဟုတ်တော့ဆိုတော့ဒီခန္ဓာရဲ့ဒုက္ခနာလေးတရားကိုကြည့်နေတာလေတရားငါလုံးချလိုက်တာဆွမ်းနာမိလေငါကိုဟင်ငါပိုင်တဲ့ဟုတ်ကဲ့ပြတ်သွားပြီအေးအေးဒီမှာဒီလိုဒီလိုဒီလိုနေရာတွေသွားတော့ဆွဲလာနေတာလေဟင် အဲဒီငောင်းတို့မှာလည်းကူပေးရရင်တော့ဒီမင်းတို့ကဘယ်ကူပေးလို့သူဆောင်းများကိုပြန်လာပြီးဆွေးနွေးပြီးတော့ဒီမောင်ကတော့ဒီဝါလာကိုအဖို့ကူရဆေရင်းမှရှိတယ်တို့ကငန်းကြီးပေးရမှာသူဒီရောက်လာတော့ကြည့်လို့ဒီရှင်မင်းတို့ကကြည့်ကြမကြည့်နေတဲ့ဆောင်းနေကြတာနဲ့ကိုငါတတ်တယ်

တို့ကဒီရနေတော့ဒီလက်ထွက်လာကြီးမောတာဒီလိုမျိုးတော့အော်ယူကလည်းသူ့ထောက်လာပြီးတော့ပြောထုတ်တယ်နော်ဟုတ်ကဲ့လားဒီလာဝင်ပြီးပြီးတော့ဒီလားပြည်ပြည်နုံမကုနာတို့ခံစားသူကခံစားကြပြည်ရမန္တာသူကမတာပြည်ရဲ့ကျောင်းရဲ့ပိုင်သူကကျောင်းရဲ့ပိုင်ပြည်ရဲ့သူကသူကသူကပြည်ရဲ့ဒီရင်ကောင်းရင်ကောင်းလို့ကျမ်းလေးမကောင်းမကောင်းလို့ဖေထုတ်အဲ့တော့သူ့တို့ဒီတော့ဒီလားငါလှုပ်ချလိုက်တာဆိုတော့ငါတတ်တယ်ဘိုးကြီးဟင် နောက်တော့မပြောဘူးဒီလိုပဲလို့အမအခုလေအင်ဂျင်တန်မှာပါပူလာဒီဒီဒီမျိုးတော့မှာပါအင်ဂျင်အဟုတ်တောင်းမှာပါဟင်ကျေဘူးညတော့ဖက်ကြမှုလေဒီလိုလေးကိုလိုက်ပြီးဘူးလေဟင် ဆက်ဆံမှုအပြည့်နဲ့ပြောရကြတယ်အဲ့ဒါအဲ့ဒါကလည်းဒီလိုမျိုးပြောဟင်ဟုတ်ကဲ့တော်ရင်းနေတယ်ဒီကကိုယ်နဲ့အင်းဒီကလေးဟုတ်လို့ရှင်နေရှင်ပြောလာလို့ဖြစ်တယ်ဟင်ဒီလိုတော်ရင်းနေတယ်ဟင်ဒီလိုတော်ရင်းနေတယ်ဒီလိုတွေးရှင်ကိုပြော ပေါ်လို့လည်းဝဲတော့ပေါ်လို့တော်တူဖြစ်ဖြစ်ပြင်းနေတာမဆက်ကြည့်ရမယ်ကျုံနာကိုရတော့အပြည့်နဲ့ဆိုတယ်ဘယ်ကပြောရလဲဟင်မမင်းတို့ကတော့ကိုရကိုရတာလေးကိုချစ်သူပြရမလားမင်းတို့ပြရလားမင်းကြီးတို့လေချစ်သူလည်းပြလို့ရဘူးလေအင်္ဂါအားတွေကိုခေါ်ပြီးဒီမှာတူအားလိုက်ချင်တော့တူရအောင်လေချစ်ဘူးမင်းတို့ပြောတယ် ဒီလိုသူတို့လည်းပြောဦးတယ်လို့ဒီလိုပြောနေမှာကတော့ဘာလဲအဲချူဘူးစေးတယ်လို့ဒီဒီဒီဒီလိုဒီလိုလုပ်တော့ပြောတော့ဘာလို့ဒီလိုတော့တင်းနေတယ်သူပြောလို့ပဲတော့ဒီဒီဒီဒီကတော့ပြည့်နေသူလုပ်သွားကြတာတင်နော်ကျုပ်ကတော့ပေါ်ပြန်ပြီးရပြီးဒီကပေါ်ပြန်သွားတာပဲဟုတ်ကလားဒီအပြင်ကအေးရင်သူ ပြီးတော့ပုဒ်ရမှာလေဒီဒီနာပေရောပတိဆောင်းဝေးလို့ပြောတယ်အပြင်ကဟူရင်သူ့ရဲ့တုံးတုံးကိုပုဒ်ရမှာလေပုဒ်ဒီနာပေရောပတိဟဲ့ဒီလေဒီကျင်းတော့ပုဒ်ပြန်တာဟူလည်းသူ့လို့ပုဒ်ပြန်တာဘာမှမတော့ကျုပ်ကတော့ဘာနဲ့ဒီပုဒ်ပြန်လားကြီးတဲ့ဟုတ်ကဲ့ဒီလိုပုဒ်ပြန်တာလေကိုစာတန်းတဲ့ခြင်းဟဲ့စာပေါ်နဲ့တော့ပေါ်ပေါ်ရင်းနေတယ်ကြောက်တော့ ချိန်ပြီးတော့ဟိုဆွဲဒီဆွဲဘာလို့ပါလဲအိမ်လေးလေအဲအဲ့ဒါလုံးလာပြီးဟိုတို့ပါလို့ဟိုအုံးနဲ့လို့ပါလို့ဟာနေတိုင်းလုံးတဲ့ဟာလားအဲ့ဒီလုံးတဲ့နေရာမှာသွားပြီးတော့ဟိုသူ့ကျိုးပေါက်တာလေးနဲ့သွားဆွဲတာလားတင်တယ်အဲ့တော့သူ့ကဒီတိုင်းတိုင်းလုံးမှာပေါ့ဟင်ခင်ဗျားလည်းမျိုးမဟုတ်ဘူးလေအဲ့တော့ဒီအခုရှိနေတဲ့ခန္ဓာလည်းခင်ဗျားလည်းမျိုးမဟုတ်ဘူးလေအဲ့တော့ဟောပုံနဲ့မျိုးရတဲ့အေးတော့ဘောကတော့သူလည်းထောက်တယ်မှာပဲဟုတ်လား တာရတဲ့မျိုးရှိတဲ့ကိုယ်ကြီးပဲဟုတ်လားအဲ့ဒါမှလည်းပြီးသွားလို့ပြီးပြီးရုံးနဲ့ဟုတ်လားဟိုခြေရာကိုထိလို့မရဘူးပြီးသူကဟုတ်လားဒီခြေရာကလည်းခြေရာသူ့တောင်းနဲ့ပြီးလာလည်းပြီးလာသူ့တောင်းနဲ့ဟုတ်လားဒီဒီကူရာထိပြီးလို့မရဘူးဒီကူရာထိပြီးလို့မရဘူးဟုတ်လားတရားထိပြီးပြီးဒီကူဒီကူကလည်းခံစားဘူးခံစားပြီးရုံးနဲ့ဟုတ်လားအဲ့ဒီအထင်းနဲ့ပြီး ဟင်ထောက်ကြပြီးပြည်လို့မေးလေဟင်ကိုမာတာတို့ရမာတာပြည်လို့မေးဟုတ်ကဲ့ကျောင်းရတဲ့တို့ရဒါလေးကိုမပြတ်ဆုံးရတဲ့လေးလို့မေးဟုတ်ကဲ့ဟင်အကောင်တို့ဆုံးကြတာလည်းဆုံးကြရုံမေးဟုတ်ကဲ့လားဟင်ငါကြောင့်တို့တို့သူလုပ်နေကြတာအဲ့ဒါကိုတို့မသိတဲ့ပုဂ္ဂိုလ်ကငါပူငါဟာငါဥစ္စာဒီလိုဆွဲလာနေတာလေဆွဲလာမှုကြောင့်ဖြစ်တဲ့ခန္ဓာ၅ပါးပါဟင် ဟင်ခန္ဓာ၅ပါးပေါ်ကိုဆွဲလာနေတာလေဆွဲလာတဲ့အတိုင်းတာကိုပြန်ပြီးကြိုးစားနေတာဆွဲလာမှုကြောင့်ဖြစ်တဲ့ခန္ဓာ၅ပါးပဲပြန်ကြနေတာတူပဲဟင်တို့ရောတော့ငါဟိုဒီပါလို့ဟိုတရားတော်တော်ကတိတိကျဘုရားဟိုယဟန်ညာလောင်းတော်များကအဲ့ဒီဆွဲလာမှုကြောင့်ဖြစ်တဲ့ခန္ဓာ၅ပါးပေါ်မှာဖြစ်ခဲ့တဲ့ကိုရှုပြီးတော့တရားနဲ့ပြောဖို့ပြည့်စုံတော်ဆွဲလာမှုတွေကိုတောက်သွားတာတူတယ် အဲ့ဒီတော့ဘယ်လိုယုံကြည်ရလားခန္ဓာပေါ်ရလာပြီလေဟင်ဟင်ရလာပြီလေရလာတဲ့ပုံမှာငါကိုငါဟာငါဥစ္စာတွေအစွဲလာတယ်လေဒီတူကဘယ်လိုမျိုးခန္ဓာကြီးပေါ်လေအဲ့ဒါဘယ်လိုမျိုးတောင်ဖြစ်နေခန္ဓာငါးပါးတယ်ပြီးတော့အဲ့ဒီငါကိုငါဟာငါဥစ္စာဆိုတဲ့အထင်နဲ့ဒီစေရာမှုကြောင့်ဒီခန္ဓာငါးပါးကိုတခါပြန်ပြီးတော့လှုပ်ချောက်ပြီးတော့ ခံစားပြီးတို့အလုံးလုံးကြတာတင်နေလေ။ဘာဖြစ်ဟိုကျူးလုံးချင်းမကောင်းဘူးဟိုကျူးလုံးချင်းကြတယ်လေ။ဟင်ပြီးကြတာလေ။ဟုတ်ကလား။အဲ့ဒီဟာတွေကိုဖြစ်ဖြစ်ကိုရှုပြီးတော့ဟိုဟင်တို့ရုပ်ကားရုပ်တိုင်းပဲအဲနာနာနာတိုင်းပဲ ဟုတ်ကဲ့လေတရားခံစားသူကခံစားမှုတိုက်ပြီးမှတ်သားသူကမှတ်သားသူတိုက်ပြီးကျောင်းရပိုက်သူကကျောင်းရပိုက်လူပဲဖုံးချသူကဖုံးချလူပဲငါနဲ့မဆိုင်ဘူးဆိုပြည်ကြီးကသာတော့သူဟောပြောတော့တယ်ဟင်ဟုတ်ကဲ့အဲ့ဒီလေတကားတကားနဲ့ဒီငါနဲ့မဆိုင်ဘူးငါနဲ့မဆိုင်ဘူးဟင်ညတော်မရှိဘူးညတော်မရှိဘူးဆိုတော့အဲဒီအရာတွေကိုပေါ်ပေါ်ပေါ်လာတယ်နောက်ဆုံးပထမပထမတော့ငါတို့ဖြတ်တော့ဖြစ်တာတယ် ဒုတိယပကံတော့စိတ်တော်စိတ်တဲ့ကိုပြပအာရုံကိုဖြတ်တော့ပြထားတယ်လေစိတ်ရစိတ်ရမတိုက်တာပြပနဲ့ဆိုင်ပါလေဟုတ်ကလားဒီတတိယတော့ဒီဘာလို့လဲဟိုကိုယ်ကဝေးကိုဆွဲရတဲ့အားတင်တယ်ဒီဘောဝဖြစ်ဖြစ်လေးတော့ဘာရနေတဲ့အားလေးကိုတည်ပြထားတယ်လေအဲဒီရဲ့ဟိုပဲကြတော့သူတို့မှာခန္ဓာ၅ပါးပဲရှိတော့တယ်ဥပါဒံရှိတော့ဘုရားဖြစ်သွားပြီလေဒီဒီကဘုရားဖြစ်သွားပြီလေ အေးတာကအေးလို့မဲထင်တယ်သိတာကသိလို့မဲထင်တယ်ဟုတ်ကလားဒီကရာလေးခံပါတာကခံပါလို့မဲထင်တယ်ဒီပမာသားတာကလည်းမသားနေဦးမဲထင်တယ်ဟင်ဟုတ်ကလားဒီဒီချွေးတွေကိုဟိုဘူးနေတာဟာတွေအိုက်နေတာတွေကိုကြောက်ပြတော့ကြောက်သွားအောင်ဒီမပြတ်တခါလေးဟိုတို့ပကလေးကိုပေါ်လိုက်ခံလိုက်တခါလေးဟိုဟိုချစ်တော့ကြောင်းချလိုက်ဟိုခံပါရတာလေးတွေကို ကြောင်းချလိုက်လို့ဖြစ်ပေါ်လာတဲ့ဝေဒနာလေးကိုပြောင်းခံသွားလိုက်အဲ့ဒီကြောင်းချပိုက်နေတဲ့သင်္ခါရလည်းဒီတိုင်းပဲထင်တယ်။မှန်ပါဘူးထင်တယ်။မှန်ပါဘူး။ဟင်ဟုတ်ကဲ့။အဲ့ဒီရဲ့ဟိုဘက်တော့ပြီးပြီးတာပဲ။တို့လိုတော့ပေါင်းလိုက်ထားလို့ပါမဟုတ်တော့ဘူးထင်တယ်။ဒီဒီလေးကလောက်သေးတယ်ထင်တယ်။ဒီတော့တော့ဒီချုံကြီးတာတခုပြီးသွားရင်တယ်လို့တဲ့။ဘာသာအဖို့ဘာသာအဖို့ပြာ ဟိုလာဆိုဆိုတော့ဘယ်ကိုနေဟင်ဟင်ကျေရပါမယ်ဒီလိုလာဘူးကကိုယ်ကလာတော့ဘူးအဲ့တော့ကိုယ်ကလာဘူးလို့ဟုတ်ကဲ့ဒီလမ်းကိုလည်းလမ်းဖေးတာဘူးရှင်လေဟင်ဒီတူပါလားဟို လူလူတဲ့လောကနဲ့ရိယလောကရဲ့လမ်းကွဲခြင်းနဲ့ဝိညာဉ်တိုင်းကွဲတော့တာတင်တယ်ဖြစ်ပြီးဟင်နောက်ဆုံးဆုံးတဲ့ကြတာလေဟင်သူဟိုသူပုရိသေနာကတော့ကောင်းကွာတဲ့ခါချိုးရတာဟုတ်အေးအေးကြီးလေးကဟင်ဒီကိုယ်လေးရိယလောကကတော့ပြီးပြီဟင်ပြီးပြီအဲ့ဒါပဲတင်တယ်ဒါတို့ကတော့ဘယ်လိုအင်းသာကောင်းတာ ဟုတ်ကလားဟိဒီလမ်းခွဲသွားပြီဟုတ်ကလားအဲ့ဒီနေရာမှာတိုးရတော့ပြီးပြီဆိုတော့ဆုံးသွားပြီတူတိုးရတာဆုံးရလားဟုတ်ပါဘူးဟိဒါရကငါလုံးလိုက်တာဝိရကငါလာပဲခံစားလိုက်တယ်ဟုတ်ကလားတာမီဟုတ်ကလားငါပိုင်လာတာမိငါပြီ နာမည်လူရတယ်ဆိုတော့အော်ဆွဲသေးဘူးခင်ဗျားတို့ထောက်ပေးမယ်အဲ့ကောင်းလိုက်တာပဲတော့မှာလေဟင်ကောင်းလိုက်တာပဲတော့မှာကာရကဝိလကပါမီနိဝါဒီအတာပဲလူလိုက်တာလေဟင်ကာရကတော့ငါလုပ်တာဟင်ပါလို့ငါယူပါဆိုဟိသူတို့နေဖို့အခုမှတော့ငါပါပြီးလေဟုတ်တယ် ဒီဒီလိုမျိုးတော့ဟုတ်တယ်မောဒီဖရာကတော့ယူပါချိုးပြီးဒီအဖို့တော့ငါပါချိုးတယ်ကာရကငါရပဲကျုပ်တယ်ဟင်ဟင်ပြီးတော့ငါရပဲခံပါလိုက်တယ်ဒီနေ့ဝေကငါကပဲခံပါလိုက်တယ်တရားရနာကခံပါလိုက်တာပဲရှိသူကငါကပဲခံပါလိုက်တယ်ဟုတ်ကလားတာမီငါပိုင်တယ်ဟုတ်ကလားသူကလည်း ဒီအရိယာဘက်ကဟုတ်တော့ဘူးပါဠိဟင်ဟုတ်ကဲ့အကြည့်နဲ့ပြီးလားကိုယ်ခိုင်းတဲ့လုံပြရတာတင်နေဟုတ်ကဲ့လားဒီဒီပေါ်ပြတဲ့နာဟာပြုပြီးပြရတာတင်နေဟုတ်ကဲ့လားကိုနွားကြီးနဲ့နွားချင်းတင်နေဟင်ဟိုနွားချင်းကနွားကြီးဘူးတခါတည်းတို့လက်ထုံခန်းရာထုံခန်းအခုခိုင်းခိုင်းနေတယ်ဟင်နွားကြီးကကြွရနွားကြီးကပါတော့ ဟင်နွားကျင်ကကျူးရသေးတယ်နွားကြီးများချုံဖူးတော့အဲနွားကျင်ကဖြစ်ပြန်တက်ရသေးပုံမှန်နွားကြီးများဖြီးသွားတာမတွေ့ရင်ဟောဟင်နွားကြီးပြတ်တော့လေနွားကျင်ကပြန်ပြင်ရတယ်ဟင်ပုဂ္ဂလာကနွားကျင်ခိုင်းတော့လေနွားကြီးကပြန်လုံးပြရတယ်ဗျဟုတ်တယ်နွားကြီးကြီးမကောင်းတော့ပြင်ပြရတာ ဟုတ်ကဲ့တခါမမကြီးနေပြီလို့ဟောဟုတ်လို့လားဟုတ်လို့လားဟင်ဟုတ်လို့လားဟင်ဒီမမောပြရမင်းကြီးပါသလားဟင်ဟင်မကြီးနေမှာပါဒီလိုဟိုတော့ခုနပဲအဲဟိုရုပ်နဲ့နာဟုတ်ကလားကျုပ်ပေါ်ပြလို့နာမ်တူပြရတယ်လို့ဟုတ်ကလားနာမ်ကခိုင်းတဲ့အတိုင်းရုပ်ကလိုက်လုပ်ရလား ပါဘုရားသူကတော့ဒါတခုတည်းတင်တယ်သူကတော့ဒါမင်းငါပိုင်တယ်သူကငါပိုင်ငါလုပ်တယ်လို့ပဲထင်နေတာဟိုငါလုပ်တယ်ဒီမှာတော့ငါပိုင်တယ်ပဲထင်တော့မှာပေါ့ဟုတ်ကလားဒီမှာဒီငါလုပ်ချင်ရတယ်ဒီလိုပဲထင်ပါလေဟင်ဟုတ်ကလားဟင်တို့ဒီလိုပဲထင်ပါပဲအဲ့တော့ဥပမာမဲ့ဟို ရုံးကြီးလိုထဲမှာရှိတဲ့အပူလေးမျိုးရှိတာဟုတ်တို့ကိုအသာလေးပြည့်ပြည့်ယုံနေပြီးတောက်ပြီးတာကတော့ဒါပါပကတိကိုခေါ်တာဟုတ်ပဲတို့ကခန္ဓာကိုယ်ကိုအပူအင်းညတာယုံပြီးပေါ့လေခန္ဓာကိုယ်တို့ဘာလို့ချက်ပြီးသားဟင်းအိုးကြီးကိုတိုးမတော်အောင်နိုးပြီးတစ်ထည့်လို့လားခန္ဓာကိုယ်တစ်ခုလုံးကလွတ်တက်ပြီးပြေးနေတာဟုတ်ကဲ့ဒါကိုဒီမတ်တီတော်လို့လည်းခေါ်ရင်းကျအောင်လုပ်ပြီးတဲ့အတွက်လေ ပြီးတော့ခန္ဓာကိုယ်ကိုညီမျှအောင်တွေးနေညီမျှအောင်လုပ်ပြီးတဲ့အတွက်ဥပဟိုဟာဥပသမတိတော်လို့လည်းခေါ်တယ်ဒါကတော့ပုံမှန်ရှိရတာပဲတခါတည်းကယောဂီတို့ဥဒုကဖက်ပြောင်လို့ဖြစ်ပြီးယောဂီတို့ပြုလုပ်တဲ့ကံလို့ခေါ်တဲ့ကိုယ်တို့စိတ်တို့ရဲ့ပုံမှန်မှုကြောင့်ဖြစ်ပြီးအာဟာရကြောင့်ဖြစ်ပြီးပုံမှန်ကြီးဒီစိတ်ကြောင့်ဖြစ်ပြီးအပူလုံတဲ့ကာလမှာ တဟတိသောဆိုတဲ့ခန္ဓာကိုယ်ချမ်းသာလောက်အောင်မတွေ့ကြတယ်။သံတပနာတိသောလို့ခေါ်တဲ့တစ်ခဲနဲ့ပူပြီးတော့ကြောက်ဝက်တက်တိပြီးပုတ်တက်ပြီးထီတယ်ခဲ့ရမယ်တဲ့လေ။အဲဒီမှာအပူလို့အလွန်ဖြားနေတဲ့အချိန်ကိုခင်ဗျားတို့ပွဲသွားကြည့်ပါလား။မလုပ်ချင်ရင်ကြည့်။ဘာလို့ဘာလို့ဘာလို့ဘာလို့ အခုလိုဆိုရင်လိုလိုရတာပေါ်တော့ဒီမှာပေါ့အခုလိုကသာသာအေးလို့ရပါလိမ့်လို့ရညာအဲ့ဒါတော့အာရုံကြောင့်တော့အရင်ကမှပေါ့တော်တော့ပေါ်လို့ဆိုရင်လိုလိုရအောင်တော့လေဟင်အာအဖို့ဒါကဒီကဘူးနေတော့ဒီကဲလို့ဆော်ရရရင်ဘူးအာဘူးရတယ်ဘာဘူးရင်းနေလဲကိုရကိုလို့ချင်တာ تعرفون كيف أول حين تعلم من أي شيء الدم ما لك منه إذا كان ذي ما في لي يوين دمه إذا كان له بيو كاتب لي توقع بارك ومن يرمان يا أبو ကာယတက်ထွေးနေတဲ့အချိန်မောင်ညာကပါမီငါပိုင်လေကျွန်မမိဝါဒီငါလိုတရားရကျဲတာကာယထွေးတယ်လို့ပြတ်ကျွန်တော်တိုက်တယ်ပြော ဘာလို့လဲသူကစိတ်ပလာကြဟင်မတော်ဒီလိုပြောတာပါဗျာကိုကြိုက်တော့ပါဘူးမပါငါကာငါကာလည်းမပါဟင်အဲ့တော့ဒီဟိုအရိယာလောကနဲ့ပုထုဇဉ်လောကနဲ့ဟိုသူခုနကလည်းပါရုံတစ်ခုပေါ်လာတဲ့အချိန်မှာခံပါလိုက်တယ်လေနောက်တော့ဆုံးဖြတ်ချက်ချတဲ့နေရာလေးမှာသွားပြီးတော့လမ်းခွဲကြတာပဲထင်တယ်။ဟုတ်ပါဘူး။ဒီကပြီးပြီ တို့ကကောင်းတယ်အိမ်ညာတော့ကောင်းတယ်ဆိုတာကိုလက်ခံလိုက်တဲ့တကယ်ကြီးအိမ်ညာတော့ဆက်ချုပ်တော့တာတင်တယ်ဟင်ဟုတ်ကလားဒါကနာခံပါလို့ကောင်းတယ်ဆိုတော့နာခံပါလို့ဟောဒီခါတော့တော့ပေါ့ပြီဟုတ်ကလားဒီဝီရကနာကိုရင်ခံရတာပဲဒီတခါနာကိုရင်ကြည့်ရတယ်မျိုးတိနဲ့ခံပါရင်လည်းနာနဲ့ဆိုတော့နာကိုရင်ကိုနားထောင်လိုက်တာ နှခေါင်းတွေငါကိုရင်ဟောတာကွာငါကိုရင်သားလားကွာငါကိုရင်တို့ရပြရတာကွာနဲ့ခင်ဗျားတို့လည်းပြောပါပဲဟင်ဘုရားကလည်းကာကြလည်းဒီလိုနဲ့ငါကိုရင်လို့ထားကွာငါဒီလိုတော့မှာမို့လားဟင်အဲ့ဒီအရာဟိုတာမရတဲ့နောက်ကလည်းတော့မှာသူလည်းငါပိုင်တာပဲဒီပါပြဟောငါပိုင်တိုင်းရရပြီလားပြောရမှာပဲဟင်အဲ့တော့တို့ပဲတို့ ဟိုဆွဲတဲ့ဆွဲမှာပဲတင်တယ်မှန်ပါပါဘုရားဘယ်လိုလုပ်ဘူးဟင်ဟင်ဆွဲတဲ့ဆွဲမှာပဲရှိတယ်အစွဲရောက်ဖို့တော့မရှိတော့ဘူးဟုတ်ကလားဗျအဲ့တော့အစွဲမရော့နေလေတို့အလောင်းကြီးတွေဖြစ်မှာပေါ့ဟင်အစွဲကြီးလေအလောင်းကြီးလေတို့ဖြစ်တော့မယ်ဗျဟင်ဆွဲတော့လေနာတော့မင်းကြီးဟုတ်ကလားဟင် ဘုဟုကိုအနာခံပေါင်းလာတော့ပဲဟုတ်ကလားတဏှာရဲ့ခိုင်းတာကိုလည်းတူအောင်ယူခါလိမ့်မယ်တင်တယ်ပြီးတော့တဏှာပူတာတဲ့ဝတ္ထုဆိုတဲ့တိတ်ရှိတိတ်ရှိခြင်းလည်းပေါ်ယူမခံရဘူးလားဟုတ်ကလားတဏှာကဒီဒီဝတ္ထုလူကြီးမာတဲ့ဒီအာယုခံစားကြီးမာတဲ့ဒီပူရဲ့ပေါင်းဝင်မာတဲ့အဲ့လိုဆိုရင်အဲ့ဒီလူကိုလည်းတော့တော့ပေါက်ချက်ခံပေါ်ရမှာပဲဟုတ်ပါဘူး ဟုတ်ကလားဗျာဒီအဲ့တော့ဘုရားကဟိုတင်ညာပူဇော်တဲ့ဝတ္ထုအာရုံလို့ခေါ်တဲ့တစ်ဖက်သားကိုလည်းသူ့ဟောတာခံပေါ်အောင်မယ်ဟုတ်ကလားဗျာဒီမှာလည်းတဏှာခိုင်းတာတော့အောင်မယ်တစ်ဖက်နာလားနှစ်ဖက်နာပါဗျာဟင်ပြီးတော့အတွင်းကြီးအပြင်ကြီးလားဗျာအတွင်းကကိလေသာလည်းချိန်မနော်တပြင်ကဟိုဒုလကူပေါင်းတဲ့ဝတ္ထုအာရုံကလည်းချိန်ပါနော်ဒီအပြည့်ချိန်နှစ်ဖက်မှာ တရှိခုခံရမယ်ဒီအဲ့လိုလို့ထုတ်တဲ့မြတ်သွားမှာပေါ့အဲ့လိုဒီဆွေးနွေးမှုကြောင့်ဒီတဲ့ခန္ဓာ၅ပါးဒီပုံလေးကိုဟုတ်ကဲ့ဒီမဆွဲဘူးရာလို့ပတ်တာကိုဝိပဿနာလို့ပြောတာမဟုတ်ဘူးဒီဝိပဿနာဆိုတာညာပညာပေမရှုမရပါသမီးဒီလိုထင်တယ်။ဒါတော့မဆွဲဘူးရာဟုတ်ကဲ့ ဟင်ဟင်ခြေနာဘာညာနာခန္ဓာမှာသွားရှုမရပါဘူးဒီတိုင်းကြီးလေခြေနာမှုကြောင့်ဒီတဲ့ခန္ဓာ၅ပါးပေါ်မှာရှုပါတဲ့ဟုတ်ပါလားဟင်ဥပဒနာဘူရာညာပညာဘယ်မှာရှုမရပါသနည်းဒီလိုကြီးလေအဲ့ဒါတော့ဖြေကဆွေးမှန်းဆိုင်ရာငါခန္ဓာမှန်သွားရှုမရပါဘူးဒါဆွေးမှန်းဆိုင်ရာငါခန္ဓာကဒါပဲတင်ဆွေးမှန်းပါပြီဟုတ်ကဲ့ခန္ဓာ၅ပါးပေါ်ကို သူ့ဟာသူအလုံးလုံးနေပါပြီကိုကိုဟာသွားပြီးကြည်ရာကနေပြီးတော့တတိမပါတဲ့အတွက်ထုံးဆက်ချက်ချတဲ့နောက်မှာသွားတဲ့အတွက်ကာရကနာရပဲပြုလုပ်ပြီးဝိရကနာခံစားနေပြီးတာမီနာကုနာပိုင်ပြီးမိလာပြီးငါလူလူရပြီးအဲ့ဒါဘုရားမူရီပဲဟိအဲ့ဒါအာဒါရီဟုတ်ကလားငါကုနာငါဥစ္စာဟိ သင်ကျွတ်သွားလို့ဘောပြာနေတာနာဥသာပြုတယ်နဲ့ဒီဝေနာတို့ကခံစားနေတာနာဥသာဒီတိုင်းတယ်ပညာတို့ကမှတမ်းနေတာနာဥသာဒီတိုင်းတယ်ဒီခါလာတို့ကဒီတော်လာပိုင်နေတာနာဥသာဒီတိုင်းတယ်ဝိညာဉ်တို့ကလူတို့နေရာလေးကြသူဆုံးချပြီးတာဒါနာဥသာဟင်အဲဒီအပေါ်မှာရှုမရပါဟင်ဟင် င်းကတို့ဒီမာရာဒီလောက်ရှိတာပါရွာထဲတော့ဒီလိုခန္ဓာခံပန်းကိုဒီလောက်မပြတ်တတ်ပါဘူးဟုတ်ဟုတ်ဒီလိုမှပြောရမှာဒီလိုကြောင်းနေတာမဟုတ်ဘူးဒီမှာတော့လူတော့ဟုတ်ဒီလိုဆိုသူကတော့ဘယ်လိုပြောဟင်ဟင်ကဲကရမ်းရောက်တဲ့ခန္ဓာကတော့ဒီမှာကဒီတော့ပြစ်ထန်တာပါကြောင်းမရှိဘူး ဟုတ်တယ်ဒီလူကြီးကိုရောဟုတ်လားအဲ့ဒါလူကြီးကိုရောဟုတ်လားခဏလေးလေးပါဟင်ဟင်ဟင်အကြွားရမှာပုံစံဟုတ်လားဗျဟင်အဲ့ဒီလိုဒီဝိပဿနာကဟုတ်ကလားသူဒီမှာရှိလို့ပဲပေါ့ကျော်မရှိလို့မလို့ပေါ့ဟင်အဲ့ကြောင့်မဟုတ်ရှိအောင် ဟောတော့ရောမဘူးဆိုရောမဘူးဆိုရတယ်ပေါ့အဲ့ဒီမှာတရားရဲ့နာမကိုတင်နာမှာထက်ထားဟုတ်အဲ့ဒီရားရောဓမ္မတင်မှာဟုတ်ကလားဗျအဲ့တော့ဒီဘာလို့တင်ရတယ်လို့ဆိုတော့ပေကျိုးမှာဒီငါခန္ဓာပေခါချင်းမရပါသမီးရဲ့တာတယ်အဲ့တော့ဘာလို့တင်ရတယ်လို့ဆိုရင်ဟုတ်ကလားမဆွဲဘူးလားတင်တယ်ပေချင်းမရလို့ဖြစ်သေးမှာဟုတ်ဟင် မတော်ဘူးမတော်နိုင်ဘူးလားတဲ့ဖြစ်စေကိုပတ်ပြီးတာမှာတဲ့ဘာဖြစ်လို့လို့ဒီအတိတ်မှာစိတ်ဓာတ်ပြန်လို့လုံးလိုက်တယ်ဘူးလို့ဟင်ဟုတ်ကဲ့ဒီဒီတော့အနာဂတ်ကိုစိတ်ဓာတ်ကြုံသွားနေတယ်လုံးလိုက်နေဘူးအဲ့တော့ပြစ်စုံပန်တဲ့မှာကရုပ်ဖောက်ပြန်မှုရှိသေးတယ်ဟုတ်ကဲ့လားဟင်ဟုတ်ကဲ့ ပြည်ဝင်ရုပ်ထုပြမှုကပြစ္ဆုတ်ပံတဲ့မှာရှိတဲ့အတွက်ပြစ္ဆုတ်ပံတဲ့ရှုမှရုပ်ထုပြမှုနံတိကိုပရမသတ္တမြင်နေတယ်။တတိယကြံလို့လေပြညာကိုပဲရုပ်ပြီးတို့တွေ့ရတယ်။ပရမကိုအတိတ်မှာလည်းတွေ့လို့မရဘူး။ပြီးတော့အနာဂတ်မှာလည်းပြညာကိုလည်းတွေ့လို့ရတယ်။အနာဂတ်မှာလည်းပရမရှိဘူး။ ဆိုတော့ဘာမှသိသိပြီးရုပ်ထုတ်ပြန်တဲ့ပြစ်စုပံနေရာမှာပဲရှိနေတယ်။အဲဒီနေရာမှာလည်းရုပ်ရည်လိုခန္ဓာ၅ပါးပေါ်နေနေတယ်။ဟုတ်ကဲ့လား။ဟင်အဲဒီနေရာမှာခန္ဓာ၅ပါးပေါ်နေတယ်။ဟုတ်ကဲ့လား။အဲဒီခန္ဓာ၅ပါးကိုပဲရှုရမှာတဲ့။ဘာဖြစ်လို့ရှုရလို့မပြောဖို့ရတယ်နော်။ဟင်အဲ့တော့ဒီလိုမရှုရင်ခန္ဓာတို့ဟာဘယ်လိုဒီမဲ့ဘယ်လိုလို့ဝဲတယ်ကောင်းတယ်ပိုင်တယ်ဒီလိုရှိနေ။အဲဖြစ်မှာပဲ။ ဒီလိုဆိုရင်တော့ဘယ်နဲ့တော့မနေဘူးသွားလေဟင်ဒီလာလေးအင်းပြက်လိုက်နေတာတွေဟင်ဒီလာလေးကနေရင်းပြက်လိုက်နေတာလေမနေဘူးသွားဘယ်မှမနေဘူးလို့ထင်တယ်သူကကြောက်မိကြလို့ဒီလိုလားပြောဖြစ်တော့ဖြစ်ကြပါဖြစ်ကြဖြစ်ကြဖြစ်ကြတို့ရှိဘူးလို့ဝါတော့ပြောတော့ခဲခဲဝါကြီးလာနေကြည့်လို့ထင်တယ်ဒီထွေးထွေးနဲ့ကိုလာပြီးတော့ကြာသွားတယ်နေဒီကြိတ်ကြပြိတ်ကြဘယ်လိုလို့ဟောပြောမလို့ ဟင်တိတ်မာလေးသားလေးရောင်းပြဘူးပဲဟင်ဟင်မတိတ်ထားပါဘူးပြဘူးပဲဟင်ကြိုက်လို့ပြတာပဲမကြိုက်လို့ပြတာပဲဟင်တူအောင်ကြိုက်တာကြပေါင်းနေကြတာမဟုတ်လားဒီမှာကောင်းလို့ပြကြနေတာပဲဟုတ်ကဲ့လားအာဟုတ်ကဲ့ဘယ်လိုမှမနေရဘူးချွေဘူးရဲ့ဟင် ဘယ်ကပြုလာတယ်လို့တော့ပြောတာဘုန်းကြီးကလည်းတို့ယောဂီတွေဒီကိုဟင်ဘုရားရဲ့ဒုယောဂီတွေဘယ်ကြည့်တာလဲလားဘုန်းကြီးကပါလိမ့်လို့ဟင်အဲ့တော့ဒီဟိုရှင်မတန်ရဲ့ဟို ရှေ့ရာရှုနောက်ကတခါလေးကြံပုံသွားပြီးရှေ့ရာရှုနောက်ကပုံသွားပြီးရှေ့ရာရှုနောက်ကပုံသွားပြီးဒီလိုတင်နေရှင်းမတဲ့ရှေ့ရာပုံသွားပုံသွားပုံသွားဒီလိုတင်နေအဲဒီမှာပြတ်သွားပုံသွားအဲဒါဘယ်လိုပါကြလဲတော့ဝိနည်းချက်ခကြီးကဆုံးနေပါကြံရတော့ဒီလိုချက်ခကြီးဆုံးနေပါကြံရတော့ပါကြံရတော့အဲဒီက ဟိုပိုင်နေမပိုင်ဘူးဘာလို့တရားလို့တည်းဟင်ဟုတ်ကဲ့ဒီအဲ့ဒါလေးကိုမဆွဲဘူးရလေဖြစ်သေးကိုရှုပေးပါလို့ဆိုလိုတယ်ဒီဖြစ်သေးမယူလို့ခန္ဓာတို့မှာသုံးမှုတင်ရတော့မယ်မြေတေကောင်းနေပိုင်နေလို့ဟုတ်ကဲ့ဖြစ်သေးကိုရှုလို့ကျင်တော့ဒီခန္ဓာတို့မှာမမြင်ဘူးမကောင်းဘူးမပိုင်ဘူးဆိုတာညာနဲ့မှာရှင်းရှင်းလေးပေါ်လာလိမ့်မယ် ဟုတ်ပါလားဒီဒီဘက်တော့ပါသေးလေးရှိတော့ဒီဘက်ဒီတောင်းနေတာသေးလေးရှိဘူးလို့ပဲပါအာမလာကေဟင်ဒီတော့မလာကေပြောမှာဘောလေဟိုအာရောနာပါရဲ့ဟုတ်ဟုတ်မလာကေတော့ကျွန်တော်မလာကေပြောမှာတော့ဟင်မလာကေတော့အဲ့ဒီကိုသိသိလို့ကြည့်ခေါ်လာလားဟုတ်ပါဘူးဟုတ်ပါဘူးဟာ ခင်ဗျားတို့ဘယ်လိုဒီလိုဖြစ်လို့ကြီးမလို့ရေးရလို့ဒါနဲ့ဒီလိုကြီးမလာသေးဘူးဟုတ်တယ်ဟုတ်တယ်ဘယ်လိုခင်ဗျာမလာခင်ဘယ်လိုလဲဒီလိုကြီးမလာခင်မလာခင်ရေးရပေါ့ဗျာမလာခင်မလာခင်မဟုတ်ဘူးကြီးမပေါ့ဟုတ်ချီဘူးလို့ရေးရပေါ့ချီဘူးလို့ဘူးတော့ဟုတ်တန်ချီဘူးဘာမှဘာဟာညမရာအဲ့မပြေလားဟုတ်ဟုတ် တို့ရှင်ဘူးလာတိုင်တော့ဆောင်ပါလေရှင်ဘူးဘယ်နဲ့ဟာညနေဟာရှင်ဘူးတို့လည်းပြောတာဟုတ်တယ်လို့ဟုတ်ဟုတ်ဟုတ်ဟုတ်အဲ့ဒါတော့မလာခဲ့တော့အဲ့ဒီမလာခဲ့ကိုရဆေးပေါ်လေးမှာ ထက်ပါတယ်တယ်ဗျ။ပါပါဗျာ။ဒီပြီးတော့ဖြေးပါမလား။ပါပါဗျာ။ဖြေးလို့လား။ပါပါဗျာ။ဒီဖြေးလို့တော့ပါလေ။ပြီးပြီးတော့ပြီးကြလား။ပါပါဗျာ။ဒီလိုတူဝါလာကိုတသိပ်ပါလား။ပါပါဗျာ။ငါ့ကိုပေါင်းထားတာ။အဲဒီငါ့ကိုပေါင်းတာလည်းစီပေါ်လေးကိုဘယ်လိုခေါ်ရလဲ။မလာခင်။ဟင်။အဲ့ဒါဒီဟိုတို့ ဟောမင်္ဂလာတော်ကြီးကြတော့ဟောမကံမူလားမှန်ပါပါဗျာအလူကြီးကြတော့ဟောမကံမူလားမှန်ပါပါဗျာအဲ့တော့ပြောအလူကြီးမင်္ဂလာတော်ကြီးမှာအလကားတန်းတော့ဟင်းတော်ပြောလားမှန်ပါပါဗျာအလကားလည်းလို့ယူခဲ့မှာမှန်ပါပါဗျာခဏလေးရတော့ဟုတ်တောက်တယ်ယူမှာပဲမတောက်တယ်ယူမှာပဲတောက်တယ်ယူဘူးမှာဒီလိုဒီမနာကင်ဝင်ရတော့ခုလာပေါ့တခြားသူတောက်ပြီလားဟုတ်ကလားဗျအဲ့တော့အဲ့ဒါလေးကိုယူလာတယ်ဗျ ဟုတ်လားအင်းကြတော့ပဲနေတော့အာအားရချင်းကြီးတော့ပြီးပါတော့ခင်ဗျားလေးပြီးပြီးမင်းကြီးပြီးတော့မတော့ဘူးလားဟင်တော့လေဟင်တော့လည်းဒီကြီးလေးတံတံတို့ကြာကြည့်ပြီးတယ်မလာခင်ဒီအတန်တော့ပြရောတော်ပြီဟင်အဲ့မှာပြားပါခံနေခင်လေဒီဘယ်လိုနေလို့ဆိုတာခါရဲပါဘူးလားခံစားမှုလေဟင်ဒါပြီးပြီးရော ခင်းရကြတာဒီတော့မခံဘူးကအဲ့ဒါလေးကြောင့်မပိုင်နာတော့ဒီတပွားပြီးတပွားတပွားပြီးတပွားတုံးတပွားမှတော့တခါရဲဘူးတစ်ချက်တည်းတော့မပေါ်အောင်ဟိုရှူဆိုင်ရဲဘောမပါဘူးလားမပါလေဗျာအဲ့တော့အဲ့ဒီဟာကတူတူဟာတော့ခေါ်လာတော့ကိုယ်ကြီးကျိုးသေးခေါ်လာတော့ပဲတစ်ထောင်ကိုရလဲခေါ်လာတော့ဟုတ်လားအဲ့ချူဖို့လို့ဒီဟိုကိုယ်ကြီးများများချက်ဟုတ်လားချူကြီးလို့ဒီကိုယ်ကြီးများများချက် ဟုတ်ကဲ့အဲ့တော့ခပ်ပြင်းတော့ကျတဲ့ပုံကဟောဒီကိုယ်ရင်းနာနဲ့တွေ့နေကြဟုတ်ကဲ့ဒီကိုအရာခိုင်တဲ့ပုံကဟောချူပေါ်ကြဟုတ်ကဲ့အဲ့တော့ကမန္တခင်ကချူပေါ်ကြီးဖြစ်နေတယ်ကိုကခပ်ပြင်းကြရင်ဒီလိုကြရတော့ဆာရှာရှာနဲ့အန်တော်မဟုတ်တော့ကဒီမဝေရဟောရတဲ့ကြည့်ပါဟုတ်ကဲ့ ဟင်တခါလေအဲ့ဒီစီလေးကခြုံပေါ်လည်းဖြစ်နေမယ်ပုံမှန်လည်းခြုံပေါ်မတိုက်ဘူးလားတဲ့ခြုံပေါ်ဖြစ်နေတယ်ခြုံပေါ်တိုက်တယ်ဟုတ်ကလားအဲ့လိုကိုကိုယ်တိုင်မတိုက်ဘူးလားတိုက်တော့ဘယ်လိုဟင်အဲ့လိုကောင်းတယ်ပြန်ပြီးတော့ထပ်မအောင်မှတင်တယ်ခြုံပေါ်ခြုံပေါ်ခြုံပေါ်ကိုနောက်ပြီးပေါ်အောင်လေနောက်ပြီးဝေအောင်လေတတိယကြည့်နေတယ်ဒါပြီးတောင်းထားတာပါတော့ ခဲ့ရေဖြီးရေဖြီးရေအပိကာရေအပိကံပရေပြောရတယ်လို့ပြောတော့မနက်ခင်တိတ်ခေါ်လို့ဟာအမနက်ခင်ဘယ်လိုလုပ်ပါ့မလဲဘုရားတော့တာမနက်ခင်တော့တာလားခင်ဗျားတို့ဟုတ်ပါဘူးပြောရမယ်လို့ပြောဟုတ်ဘယ်လိုလဲဟင် အနောက်တစ်ခါဝယ်ဖို့ရတဲ့အားလေးကြံပြီးတော့ကင်းနဲ့ကောင်းမဲ့ကြည့်သေးတယ်မလာကင်းတဲ့ကောင်းဆိုဟုတ်ကြဟင်ဒီအခုလည်းသူ့ရဲ့အပေါင်းစုကြောင့်သူ့ရဲ့သဘောလေးနဲ့အဲသူ့ရဲ့ဟိုတင်ဆောင်မှုသဘောကိုယ်ရဲ့ဟိုဓာတ်ခံသဘောနဲ့တည့်ရင်ကောင်းတယ်ဆိုဖြစ်ကြတာမဟုတ်လားအဲ့တော့မလာကင်းကောင်းတာဟုတ်မဟုတ်ဘူးသိလို့တော့သူကြည့်တယ်ဟင်ကောင်းတာမှမဟုတ်ဘူးသိလို့တော့သူကြည့်ပေါ်တာဟင် သူ့ရဲ့ဟိုတာဒီလာတို့ကိုဘယ်လောက်ဖြည့်ဆည်းတယ်လဲဟင်သူ့ရဲ့ဟိုမရှိဘူးဖြည့်ဆည်းရတော့သူဘယ်လောက်ဖြည့်ဆည်းသွားတယ်သူကလည်းပြင်းနေနေတယ်သူမရှိဘူးပွာလို့ရှိုက်လို့လေသူသူဖြည့်ဆည်းလို့တို့ရှာတဲ့သူတို့ခန္ဓာကိုယ်ဘယ်လောက်ဖြည့်ဆည်းသွားတယ်လဲဒီကနေ့တော်တော်ကောင်းတယ်ပြောမလားပြောနိုင်ဘူးအဲမလာခင်မလာခင်ပဲအဲဒီသူစိရိတမာရဲမှာရှိပြီးပဲသူဒီစိကကသူ့ဟာနဲ့သူစက်နေအောင်ဟိုစရလာတို့ ဖတ်ပေးပြီးတာအဲ့ဒါကိုတချို့ကဒီလိုဖြီးတုပ်ပြီးလိုက်တာတချို့ကဆွဲလိုက်တာဖြီးတုပ်လိုက်တဲ့ပုဂ္ဂိုလ်ကသူ့သားနဲ့သူကိုက်တယ်ဆွဲလိုက်တဲ့အာရပဲလို့ဆွဲလိုက်လို့ဒီလိုဖြီးရမှန်းပါတော့မှာပေါ့ဖြီးရတာတခြားခြားလေးမှာပေါ့အဲ့ဒါကြတော့ပဲလို့ပေါ့ဟာဟာတချမ်းပဲလည်းမလောက်ဘူးလားအဲ့တော့မနခင်လေးသေးကောင်းဘူးလားဟုတ်ပါဘူးဟုတ်ဒီလိုမနခင်မှာလည်းဒီကလေးကိုဒီဖြီးမျိုးရတယ်လေနောက်နေ့ဒီဖြီးမျိုးရဒီမှာရမှာ ပါဗျာတွေ့မလားတွေ့ပါပါဟုတ်အဲ့တော့မနာခင်အများအားကောင်းပြီမလားအများအားမဆိုးပြီမလားဒီလိုတဲ့လို့ဆွေးနေတဲ့ဟာတော့ပဲလေတော့နေတယ်လို့လည်းပြောမှာဟင်ပြန်ဆွေးရတဲ့နေရာဒီမှာဟုတ်တယ်ဒီလိုဖြင်းရှိနေတော်မဲ့တို့ပါလို့မိုးဦးမှာတမျိုးစားရတယ်ကဆုံးဦးတမျိုးစားတယ်ကငွေတမျိုးစားတယ်က အဲ့တော့လူတော်ချင်းကြီးမုန်းတဲ့ပါလာတော့ပေါင်းမှာလားဗျာဟင်ဟင်ဆန်းချင်းလူတော်ပါတော့ပေါင်းမှာလားဗျာတူတူရတူတူနဲ့သူကြည့်တော့ဒီရှင်ကိုဝပြင်းတော့ထပ်ထည့်ရတာဗျာဟင်ဒီဒီစီးကအော်ဒီတော့သူ့လူကောင်းလည်းနောက်တလားတော့နှစ်လားတော့ကျော်သွားရင်ပေါင်းရဘူးဗျာဟုတ်ဗျာအဲ့တော့အမြဲကောင်းမယ်လို့ယူဆမှာကောင်းတာဒီပြင်အမြဲကောင်းဘူး ဟုတ်ကဲ့အဲ့တော့မြေကြီးကဒုက္ခအဲ့ခုနမမလာခင်ဆိုတဲ့ဒီဒီရောဒီရောခုနအပေါင်းဆုံး၅ခုကိုတူတွားပွဲနေတာဖြစ်တယ်ဟင်ဒီလိုလူတွေထင်နေတယ်ကောင်းတယ်လူတွေထင်နေတယ်ပိုင်တယ်လူတွေထင်နေတယ်ဟုတ်မဟုတ်လက်ထင်ငါမလာချူဖီတယ်လို့ကျွန်တော်ကောက်တော့ကြည့်ပေါ့ဟမ်မြေရောပေါ့မလားဟုတ်လားဟင်အဲ့ဒီလိုမျိုးပါ အဲ့မှာဟုတ်တယ်ဘယ်လိုပဲပြောလို့ပြောရတယ်တော့အာနာလို့ဒီတော့ပြောကြလာပြီးပြမတော့မှဟုတ်ဟုတ်လားခံကြတဲ့ခင်ဗျားတို့ပြောတာမဟုတ်လားအဲဆိုရင်ဒီကကောင်းလာတဲ့သူမတော်ရဘူးတော့မကောင်းကြရတဲ့လူတွေပေါ့သူပြောတဲ့တဲ့တဲ့တော်ရလူပေါ့မလားဒီလိုမကောင်းဘူးရဲ့ပြောရကြဘူးတဲ့ဟုတ်ကဲ့ ဟင်အဲ့တော့ဒီခုနဆိုတဲ့ခန္ဓာ၅ပါးခန္ဓာ၅ပါးကဒီတိုင်းပဲရဟင်သူဟာသူဟိုပြည့်ပြီးတော့လိုက်ပြီးကြပါဗျဟုတ်ကဲ့ဒီလိုပဲနေရာကြီးရုံးတဲ့ပုတိအတိအကျပေါ်အဲ့ဒီနေရာမှာခန္ဓာ၅ပါးရှိကြဗျဟုတ်ကဲ့ဘယ်နေရာရှိတယ်လို့ မျက်စိကမူးမျက်စိမြင်တဲ့နေရာမှာဒီခန္ဓာတော်ကပါလိုက်လိမ့်မယ်။နာကြဟောကြားပြီးပါလေ။နာတော်ဟောနာပြီးပါလေ။သာတော်ဟောချူပြီးချင်ပြီးပါလေ။လက်လက်ကြီးတော်ဟောကြီးပြီးပါလေ။အဲ့တော့ခန္ဓာငါးပါးပဲမှာရှိတယ်လို့မြင်ရင်ပါရုံတက်ထိုက်တဲ့နေရာရှိတယ်ပေါ့။ဟုတ်လား။ဒီဒီဒီနေရာရှိရဲ့။အဲ့တော့ဘယ်ညာမြင်ဒီနေရာမှာခန္ဓာငါးပါးရဲ့အာဟုမြင်မြင်ကောင်းတော့ ပိုင်မပိုင်ဟုတ်ကလားငါရှိမရှိကြည့်အောင်ဒီကြည့်အောင်ဖြစ်ပြီးပါဟုတ်ကလားအဲ့ဒါဝိပဿနာရှုဖို့ဆိုနေတယ်ကျေနာတာဆိုသာဓုသာဓုသာ